သာသနာတော်တက္ကရာ2544ခုနှစ်လူတော်ဩဟာကောဇာတက္ကရာ1362ခုနှစ်ဝရဝတ္တန္တမိုးလာရာတိတရင်ကျော်လာဇန်9ရက်နေ့ဘုန်းကြီးရဲ့တက်တော်53နှစ်ပြည့်မွေးနေ့မင်္ဂလာအထိမ်းမှဖြင့် အထူးတရားအားထုတ်ပူဇော်ပွဲမှာဘုန်းကြီးတို့ယောဂီများကိုဓမ္မဒါနတရားအလိုပေးဝေမှာကမျက်မှောက်ချမ်းသာရေးတရားတော်ဒီတရားတော်ကိုဘုန်းကြီးဓမ္မဒါနတရားအလိုပေးဝေမှာဖြစ်ပါတယ်ဘုန်းကြီးတို့မြတ်စွာဘုရားရှင်ရဲ့တရားတော်များကို အချို့အချို့ဖြစ်တဲ့ဝေဘာညတဲ့ပုဂ္ဂိုလ်များက နောက်တမလွန်ကောင်းစားချမ်းသာရေးအတွက်သာဟောကြားနေတဲ့တရားတွေပဲလို့ဒီလို ဝေဘာပြောဆိုပြီးတော့နေကြတကယ်တော့မြတ်စွာဘုရားရှင်ဟောကြားတော်မူတဲ့တရားတော်တွေဟာနောင်တမလွန်ဘဝမှာမှ ချမ်းသာမဲ့တရားတွေမဟုတ်ပါဘူးနေကြ တကယ်တော့မြတ်စွာဘုရားရှင်ဟောကြားတော်မူတဲ့တရားတော်တွေဟာနောင်တမလွန်ဘဝမှာမှချမ်းသာမဲ့တရားတွေမဟုတ်ပါဘူး။ယခုမျက်မှောက်ဘဝမှာကိုပဲချမ်းသာနိုင်တဲ့တရားတွေပါ။တန်ဋိဌိကမျက်မှောက်ထင်ထင်သိမြင်နိုင်တဲ့လက်တွေ့မြင့်တွေ့တရားတွေပါ။ မြတ်စွာဘုရားဟောတဲ့တရားတွေဟာယခုမျက်မှောက်အားထုတ်ရင်ခုမျက်မှောက်ဘဝမှာကိုပဲတရားရဲ့အရသာဒူးတွေတွေ့ပြီးတော့ကိုယ်တိုင်ကိုယ်စင်းရဲ့စိတ်စင်းရဲ့တွေငြိမ့်ပြီးချမ်းသာနိုင်ပါတယ်ဒါရင်လားဆိုတော့အကာလိကနေ့အားထုတ်ရင်နေ့ညအားထုတ်ရင်ညအချိန်ခါမဆိုင်ဘဲနဲ့ချက်ချင်းလက်ငင်း အကျိုးပေးနိုင်တဲ့တရားတဲ့မြတ်စွာဘုရားရှင်ရဲ့တရားတော်တွေဟာယခုနေ့အချိန်မှာအားထုတ်ရင် အားထုတ်နေစေချိန်ခါကာလရှုမှတ်ရအာယုံပေါ်မှာရှုစိတ်ကလေးစွဲမြဲစွာကပ်ပြီးတော့တည်နေတဲ့အချိန်ခါကာလအဲ့ဒီအချိန်ဟာချမ်းသာနေတာပဲချက်ချင်းပဲချမ်းသာတဲ့အကျိုးတွေရနေတာပဲညအချိန်မှာအားထုတ်လို့ရှိရင်အဲ့ဒီအားထုတ်နေစေအချိန်မှာ ရှုမှတ်တဲ့အာယုံပေါ်မှာယောဂီရဲ့ရှုစိတ်ကလေးဆွဲဆွဲမြဲမြဲကပ်ပြီးတော့တည်နေပြီဆိုရင်အဲ့ဒီအချိန်ဟာလောဘဒေါသမောဟဆိုတဲ့ကိလေသာတရားတွေကင်းပြီးတော့ချမ်းသာနေတယ်။ဒါကြောင့်မြတ်စွာဘုရားရှင်ရဲ့တရားတော်ဟာနေ့အားထုတ်ရင်နေ့ညအားထုတ်ရင်ညချိန်ခါမဆိုင်မဲနဲ့ချက်ချင်းလက်ငင်းကိုအကျိုးပေးနိုင်ချမ်းသာနိုင်တဲ့တရားတွေဒါကြောင့်ယနေ့ဘုန်းကြီးတို့ ရွှေမင်းဝန်ဓမ္မမိသားစုများကိုမျက်မှောက်ချမ်းသာရေးဆိုတဲ့တရားကိုဘုန်းကြီးဟောကြားပေးมาဖြစ်ပါတယ်ဒီတရားတော်ကိုဘုရားရှင်ကိုရောင်မြတ်ကြီးတာဝတ္ထိပြေမောစေတော်ရွှေကျောင်းဂိမ်းအောင်မှွေလျော်စံပြောတော်မူစဉ်အချိန်ယဟန်တော်များကိုမြတ်စွာဘုရား ဟောကြားတော်မူတဲ့ဒေသနာဖြစ်ပါတယ်တိဟိဘိခဝေဓမ္မေဟိတမ္မနာကတောဘိက္ခု ဒိဋ္ဌိဝါဓမ္မေဒုက္ခသောမနတဗဟုလောဝိဟရတိဘေခဝေယဟန်တော်များဥจิตသားတို့တိဟိသုံးပါးကုံသောဓမ္မေဟိ တရားတို့နှင့်သမ္မာနာကတော ပြည့်စုံသောဘိက္ခုယဟန်သည်ဝါတန္တရာဘေးကိုရှုမြင်၍မဟာတတိပဋ္ဌာဝိပဿနာတရားတွေကို ပွားများအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်သည်ဒိဋ္ဌိဝါဓမ္မေမျက်မှောက်ဘဝ၌ပင်လျင် ဒုက္ခသောမနတဘဟုလောချမ်းသာခြင်းဝမ်းမြောက်ခြင်းများသည်ဖြစ်၍ဝိဟရတိနေရထိုင်ရပါပေ၏ဘုရားရှင်ကိုရောမြတ်ကြီးကချက်သားတို့တဲ့ငါဘုရားဟောကြားတဲ့ဒီတရား၃ပါးနဲ့ပြည့်စုံလို့ရှိရင်ဒီမျက်မှောက်ဘဝမှာပဲချမ်းသာဒုက္ခတွေရရှိနိုင်တယ်ဘလောက်ဒီအောင်ချမ်းသာသာ နေထိုင်ရ မလို့ဆိုရင် အာတဝနံခရာယအာတဝနံအာတဝတရား၄ပါးတို့ဤကုံရာကုံကြောင်းဖြစ်တဲ့နိဗ္ဗာန်ချမ်းသာထိအောင်ရနိုင်တယ်အာတဝတရား၄ပါးတို့ရဲ့ကင်းရာကုံရာချုပ်ရာငြိမ်းရာအဲ့ဒီနေရာရောက်အောင်ကိုချမ်းသာနိုင်ပါတယ်တဲ့ဆိုလိုတာကတော့ယဟန္တာဖြစ်အောင်ကိုချမ်းသာနိုင်ပါတယ် ယဟနာဖြစ်ပြီဆိုရင်ကိလေသာတွေလုံးဝမကင်းမေဘူးလားအလုံးကိလေသာတွေကင်းသွားပြီဆိုတဲ့အတွက်ဆင်းရဲဟူသမျှတွေရောမငြိမ့်နိုင်ဘူးလားဆင်းရဲတွေငြိမ့်တဲ့အတွက်ကြောင့်မို့မချမ်းသာဘူးလားချမ်းသာနိုင်တယ်ဒါကြောင့်ဘုရားရှင်ကိုရောင်မြတ်ကြီးဟာငါဘုရားဟောကြားတော်မူတဲ့တရားတော်ဟာနောင်တမလွန်ဘဝမှာမှချမ်းသာမယ်တရားမဟုတ်ပါ ယခုအားထုတ်လို့ရှိရင်ယခုချမ်းသာနိုင်တယ်လက်တွေအနေအချင်းမိမိတို့ရှုပွားအားထုတ်ပြီးတော့နေကြတဲ့ယောဂီများရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်တွေဆွေးမြေ့စွာကပ်ပြီးတော့တည်နေပြီဆိုပါရင် သားအတွေ့သမီးအတွေ့ပစ္စည်းအတွေ့စတဲ့ပူးပင်ဆင်းရဲရတဲ့တောကတရားတွေငြိမ့်နိုင်တယ်ငိုကြွေးမှုဆိုတဲ့ပရိဒေဝတရားတွေလည်းငြိမ့်နိုင်တယ် ဒါရင်လားဆိုတော့ကိုယ်ဆင်းရဲစိတ်ဆင်းရဲတွေလည်းပဲခြုံငိမ့်ပြီးတော့သွားနိုင်နေဒီတရားကိုအာထုတ်နေလို့ရှိရင်ယခုအာထုတ်ရင်ယခုဘုပဲဆင်းရဲဟူသမျှတွေမငြိမ့်နိုင်မိဘူးလားဒါကြောင့်အဲ့ဒီဆင်းရဲငြိမ့်နိုင်တဲ့တရားသုံးပါးကပါလဲဆိုတော့အိန္ဒြိယေသူဂုတ်တာဒွါရောဟောတိဘောဇနေမတ်တင်ညိုဟောတိဇာဂရိယာနုယုတ်တော်ဟောတိ ဘေခဝေယံတော်မြတ်ဥจิตသားတို့ဣန္ဒြိယေသူဣန္ဒြိ6ပါးတကား6ပေါက်တို့၌ဂုဒ္ဒဓွာတော်လုံးကျုံသောတကားရှိသည်ဟောတိဖြစ်၏နံပါတ်1ဣန္ဒြိ6ပါးတကား6ပေါက်လုံးကျုံအောင်တတိဆိုတဲ့အဆောင်ရှောက်လေးရှိမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ချမ်းသာနိုင်တယ်နံပါတ်2ဘောဇနေမတ္တညူဟောတိ ဘောဇနေခဲပွဲပေါ်စဉ်၌မတ်တင်ညူသုံးဆောင်တဲ့အခါမှာအတိုင်းအတာပမာဏကိုသိသည်ဟောတိဖြစ်၏ခဲပွဲဘောဇင်းနေမိဝဲသုံးဆောင်တဲ့အခါကာလမှာအတိုင်းအတာသိပြီးတော့မိဝဲသုံးဆောင်တဲ့ပုဂ္ဂိုလ်ဟာချမ်းသာနိုင်တယ်အတိုင်းတာမသိပဲမိမိလွန်လွန်ကဲကဲစားမိတောင်းမိဖုံးပေးမိမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်အစာဟာရကြောင့်ဆင်းရဲနိုင်တယ် ဒါရင်လားဆိုတော့ဇာဂရိယအနုယုတ်တော်ဟောတိဇာဂရိယအနုယုတ်တော် နိုးကြမှုနှင့်အစဉ်သက်ဖြင့်နေရသည် ဟောတိဖြစ်၏အမြဲတမ်းယောဂီပုဂ္ဂိုလ်ဟာနိုးကြပြီးတော့တတိတံပစဉ်ဉာဏ်ရှင်းပြီးတော့နေမယ်ဆိုရင်ထိုင်တဲ့ခါမှလည်းပဲတတိကပြီးတော့ရှုမှတ်နေမယ်ရတဲ့ခါမှလည်းတတိကပြီးတော့ရှုမှတ်နေမယ် သွားတဲ့အခါမှလည်းပဲတတိကပ်ပြီးတော့ရှုမှတ်နေမယ်လျောင်းနဲ့ဣတိခါမှလည်းပဲတတိကပ်ပြီးတော့ရှုမှတ်နေမယ်မြင်နိုင်ကြတိုင်းနားတိုင်းစားတိုင်းတွေ့ထိတိုင်းစိတ်ကိုစကြံစီတိုင်းမှာစလို့အမြဲတမ်းတတိကပ်ပြီးတော့ရှုမှတ်ပွားများ အားထုတ်နေလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍမှာလောဘဒေါသစတဲ့ကိလေသာတရားစုတွေဝင်နိုင်မအောင်မလားဗျာ အဲတော့ဒီကိလေသာတရားဆိုတွေမဝင်နိုင်တော့တဲ့အတွက်ကြောင့်မို့ဒီယောဂီရဲ့တဏ္ဍာမှာရှုမှန်နေတဲ့အခိုက်ကလေးမှာဆင်းရဲတွေမငြိမ့်နိုင်ပေဘူးလားဒါကြောင့်ဆင်းရဲငြိမ့်ပြီးတော့ယခုအာထုတ်နေစေမှာချမ်းသာနိုင်တယ်မချမ်းသာနိုင်ဘူးလားအဲ့ဒီတရားသုံးပါးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာဒိဋ္ဌိဝဓမ္မေမျက်မှောက်ဘဝ၌ပင်လျင်ဒုက္ခသောမနတဘဟုလော ချမ်းသာခြင်းဝမ်းမြောက်ခြင်းများသည့်ဖြစ်၍ဝိဟရတိနေယထိုင်ရပါပေ၏ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါပေတည်း အဲဒီလိုအချင်းချုပ်အနေအချင်းဟောကြားပြီးတဲ့အခါကလကြတော့ကျဲဝိထာရချက်ပြီးတော့ဟောလိုတဲ့အတွက်ဘုရားရှင်ကိုရောင်မြတ်ကြီးကကိုရောတိုင်းမိကွန်းထုတ်ပြီးတော့ကိုရောတိုင်းဖြေကြတော်မူတယ်ကတိသဘိကဝေဘေကုဣန္ဒြိယေတုဂုတ်တအတော်ဟောတိဘေကဝေယံတော်မြတ်ဥจิตသားတို့ဘေကဝေယံတော်မြတ်ဥจิตသားတို့ကတိသဘေတို့လျင်ဘေကုယဟံတိ ဝါတတိပဋ္ဌာဝိပဿနာတရားကိုရှုမှတ်ပွားများအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်သည်ဣန္ဒြိယသို့ဣန္ဒြိ6ပါးတကား6ပေါက်တို့၌ဂௌဒဓွာတော်လုံးကျုံတော်တကားရှိသည်ဟောသည်ဖြစ်ပါသည်ဣန္ဒြိ6ပါးတကား6ပေါက်တို့၌ဘယ်လိုလုံးကျုံလဲတကားရှိရမှာလဲဆိုတော့ဣဒဘေခဝေဘေကုစက္ခုနာရူပံဒိဋ္ဌဝါနာနိမိတ်တေကာဟိဟောတိ နာနုပိစရခာဟိယတဝတိကရဏမိနာသက္ကုံတရိယံအတံဝုတံဝိဟရတံသက္ကုံတရိယံအတံဝုတံဝိဟရတံဘိဇာဒောမနတံပပကအကုသလဓမ္မအနွာတဝိယောတတတံဝရယပฏิပိစတိရခတိသက္ကုံတရိယံသက္ကုံတရိယေတံဝရံအာပစ္စည်းဒေခဝိဟံတော်မြတ်ဥချေတာတို့ ဣရာဤသာသနာတော်၌ဘိက္ခုယဟန်ဒီဝါယောဂီပုဂ္ဂိုလ်သည်ဇေကုဏမျက်စိဖြင့်ရူပံအစဉ်ကိုဒိဋ္ဌဝမြင်ပြီး၍နာနိမိတ်တေခာဟိကိလေသာဖြစ်ကြောင်းအပေါင်းပုံသဏ္ဍာနမိတ်ကိုမယူသည် ဟောတိဖြစ်၏နာနုပြေစနေခာဟိကိလေသာကို ထင်ရှားဖြစ်ပေါ်စေနိုင်ကြောင်းဖြစ်သော အသေးစိတ်အင်္ဂါကိုမယူသည်ဟောတိဖြစ်၏ ယတဝတိကရဏံအကျင့်အကြောင်းကြောင့်သကုံတရိယသကုံတရေကိုအတ္တဝံအတ္တဝုဒ္ဓမဆောင်စည်းမှု၍ဝိရန္တနေသောအေနံထိုယဟံကိုအဘိဇာဒေါမနတမရှုမှတ်လျင် ဖြစ်နိုင်တဲ့အဘိဇာနှင့်ဒေါမနတဟုဆိုအပ်ကုန်သောဝါလောဘနှင့်ဒေါသဟုဆိုအပ်ကုန်သော ပပကယုတ်မှကုန်သောအကုသလဓမ္မအကုသိုလ်တရားတို့သည် အနွာတဝင်းယုံ အစဉ်လိုက်ကုန်ရ၏ဘုရားရှင်ကိုရောမြတ်ကြီးကချက်သားတို့တဲ့ဒီကစက္ကုဒွါရနဲ့ဟိုကဆင်းရူပါယုံတိုက်ဆုံးလို့ရှိရင် မြင်သိမှုဆိုတဲ့စက္ကုဝိညာဉ်ဖြစ်ပေါ်ပြီးတော့လာလိမ့်မယ်အဲဒီလိုမြင်သိမှုစက္ကုဝိညာဉ်ဖြစ်ပေါ်လာတဲ့အခါကာလမှာ နာနိမိတေဂာယိဟောတိကိလေသာ ဖြစ်ပေါ်ကြောင်းအပေါင်းပုံတန်တာနမိတ်ကိုမယူသည်ဟောတိဖြစ်၏ဒီမျက်စိအကြည်ဓာတ်နဲ့အစဉ်ရူပါယုံပေါင်းစုံမိလို့မြင်သိမှုစကုဝိညာဉ်ဖြစ်ပေါ်လာခဲ့လို့ရှိရင်တဲ့ပုဂ္ဂိုလ်တ attva ငါသူတပန်းယောက်ျားမိန်းမအစရှိတဲ့ပုံဟံတန်တာနမိတ်အနေအချင်းယူမဆွဲလန့်မှုမရှိရဘူး ဘုန်းကြီးတို့မြင်လိုက်တဲ့ခါကာလမှာဘုန်းကအစင်းရူပါယုံလေးနဲ့ဒီကမျက်စိကြည်တလေးနဲ့တိုက်ဆုံလို့ဟိုမြင်လိုက်ရပြီဆိုရင်ဩဒါယောက်ျားပဲဒါမိန်းမပဲဒါပြဟန်းပဲဒါကသီလရှင်ပဲဒါကကိုရင်သားမနေပဲပုဂ္ဂိုလ်တ attva အနေအားဖြင့်ယောက်ျားမိန်းမအနေအားဖြင့်ပုံဟန်တန်တန်နမိတ်အနေအားဖြင့်ယူမဆွဲလန်းမှုတွေရှိနေတယ်ဒီအမှားတွေဟာခုမှမှားခဲ့တာလားဆိုတော့တသန္တရာလုံးမှားခဲ့တာ တတန္တရာလုံးကမှားခဲ့တာအဲ့ဒီမှားခဲ့တဲ့ အမှားတွေကိုဒီနေရာမှာဒီအမှားတွေမယူမစွဲမိဖို့ရာအတွက်နိမနာနိမိတေကာဟိကိလေသာဖြစ်ကြောင်း အပေါင်းပုံတန္တာနမိတ်ကိုမယူသည်ဟောတိဖြစ်၏ဒီတော့မြင်တဲ့အခိုက်ကလေးမှာအဲ့ဒီမြင်အစင်းတဲ့ရူပါယုံဆုံးလို့မြင်သိမှုလေးဖြစ်လာတဲ့အခိုက်မှာယောဂီပုဂ္ဂိုလ်က မြင်တယ်မြင်တယ်လို့မရှုမှတ်မိလို့ရှိရင်စောစောကပြောတဲ့ယောက်ျားပဲမိန်းမပဲပုဂ္ဂိုလ်ပဲတရဝပဲသူပဲငါပဲလို့ပုံတန်တန်နမိတ်အနေအားဖြင့်ယူမဆွဲလန်းမှုတွေရှိနေတယ်ဒီတော့ဘုန်းကြီးတို့ယောဂီများကတော့ဖြင့်မြင်ကြိုက်မှမြင်တယ်လို့ရှုရမယ်ကြားကြိုက်မှကြားတယ်လို့ရှုရမယ်ဆိုတဲ့ဆရာသမားရဲ့ညွှန်ကြားချက်အတိုင်း အဲ့ဒီမျက်စိနဲ့ဆင်းရူပယုတ်တိုက်ဆုံးပြီလို့မြင်သိမှုလေးဖြစ်လာရင်အဲ့ဒီမှာမြင်တယ်မြင်တယ်လို့ရှုလိုက်တဲ့အခါကာလမှာဟိုကအဆင်းကလည်းပဲယုတ်တရားဒီကမျက်စိအကြည်ကလည်းပဲယုတ်တရားမြင်သိမှုလေးကနန္တရားအဲ့တော့သူတို့ပေါင်းလိုက်တဲ့အခါကာလကြတော့ယုတ်နဲ့နံကလွဲပြီးတော့ပုဂ္ဂိုလ်တ attva သူငါယောက်ျားမိန်းမဆိုတာရှိသေးရလားမရှိဘူးတကယ်တော့ယုတ်နဲ့နံပဲရှိတယ် ဟောဒီမျက်စိအကြည့်ကလည်းယိုးကအဆင်းကလည်းပဲပါပါလိမ့်မလဲဒီယုံနှစ်ခုတိုက်ဆုံလိုက်တဲ့အခါကျတော့မြင်သိမှုလေးမဖြစ်ပေဘူးလားအဲ့ဒီမြင်သိမှုလေးကဘာပါလိမ့်မလဲနန္တရားလေးအဲ့ဒီမှာငါဆိုတာရောပါသေးရဲ့လားသူဆိုတာရောပါသေးရဲ့လားယောက်ျားမိန်းမဆိုတာရောပါသေးရဲ့လားဘာနဲ့ဘာသာရှိပါလိမ့်မယ်ဒါကြောင့်နာမရူပမတ္တတောဥဒ္ဒံအညောတ္တဝါပုဂ္ဂလောဝါဒေဝဝါဗြဟ္မဝါနတ္ထိတဲ့ နာမရူပမတ္တတော်နာယုတ်နှစ်ပါးမြတ်တဲ့ဥဒ္ဒံအလွန်အင်းညောချာတပသောတတ္တဝတတ္တဝတိလကပုဂ္ဂောအပုဂ္ဂလောဝပုဂ္ဂိုလ်တိလကောဒေဝဝနတ်တိလကောင်ဗြဟ္မာဝဗြဟ္မာတိလကောင်နတ်တိမရှိပါဘီလောကမှာယုံနဲ့နာနာနဲ့ယုတ်ကလွဲပြီးတော့ပုဂ္ဂိုလ်တ attva သူငါယောက်ျားမိမနတ်ဗြဟ္မာဆိုတာမရှိပါတဲ့တကယ်ရှိအဟုတ်ရှိနေတာကဘာနဲ့ဘာသာရှိပါလိမ့်မယ် အဲဒီလိုယုံနဲ့နံလို့အမှန်သိလိုက်လို့ရှိရင်အဲ့ဒီပေါ်မှာယောက်ျားပဲမိမပဲသူပဲငါပဲဆိုတဲ့အစွဲအယူအမှားတွေမပြုတ်ပေဘူးလားဗျာတခါတည်းအမှားတွေအလုံးကင်းစင်းပြီးတော့သွားနိုင်တယ်အကုသိုလ်တရားတွေရော ဝင်နိုင်ပါဦးမလားအဲ့ဒီမြင်ရတဲ့စင်အာယုန်နဲ့စပ်ပြီးတော့သဘောကျနှစ်သက်မှုဆိုတဲ့လောဘကိလေသာတွေဝင်နိုင်ပါဦးမလား ဒီမြင်ရတဲ့ဆင်းနဲ့စပ်ပြီးတော့အလိုမကျမှုဆိုတဲ့ဒေါသကိလေသာတွေဝင်နိုင်မှာဟုတ်မလားအေးအဲ့ဒီလိုလောဘဒေါသစတဲ့အဘိဇ္ဇာဒေါမနတတရားတွေဝင်ခွင့်မရတော့ဘူးအဲ့လိုဝင်ခွင့်မရသည်ထိအောင်မြင်တယ်မြင်တယ်လို့မြင် gain မှာမရှုရပေဘူးလားနောက်တကနာနုပြင်းစနကဟိကိလေသာကို ထင်ရှားဖြစ်ပေါ်စေနိုင်ကြောင်းဖြစ်သောအကြောင်းပုံတန်တံ ဖြစ်ပေါ်စေနိုင်ကြောင်းဖြစ်သောအသေးစိတ်အင်္ဂါကိုမယူသည်ဟောတိဖြစ်၏ကိလေသာတွေထက်ဆင်ပြီးတော့ထင်ရှား ဖြစ်ပေါ်စေနိုင်တဲ့ခြေလက်နာနှာခေါင်းအစရှိတဲ့အင်္ဂါကြီးငယ်ပြုံးဘုံရေဘုံနေပြုံးရေဟန်နေပြုံးရဲ့ပြင့်ပင့်ချီဟန်အစရှိတဲ့အမူအရာမှတ်သားမှု လက္ခဏာအနေအားဖြင့်လည်းပဲယူမှားမှုမရှိရဘူးတဲ့ လက်ကလေးကဘယ်လိုခြေလေးကဘယ်လိုမျက်နှာကဘယ်လိုနှာရကဘယ်လိုမျက်ခုံးကဘယ်လိုမျက်လုံးကဘယ်လိုစတဲ့အဲဒီအင်္ဂါကြီးငယ်ပေါ်ဒီမှာလည်းပဲမိမိရဲ့စိတ်တဟာမရောက်စီနဲ့အဲဒီမှာအင်္ဂါကြီးငယ်ပြုံးရင်ပင့်ချင်ဟာစားရှိတဲ့ပြုံးလိုက်တဲ့အခါဘယ်လိုရေလိုက်တဲ့အခါဘယ်လိုပြောလိုက်တဲ့အခါဘယ်လိုမဲလိုက်တဲ့အခါဘယ်လိုစသည်ဖြင့်အဲဒီအင်္ဂါကြီးငယ်ပေါ်မှာမိမိရဲ့စိတ်တွေရောက်သွားပြီဆိုပါရင်သဘောကျနှစ်သက်မှုဆိုတဲ့လောဘကိလေသာတွေမဝင်နိုင်ပေဘူးလား အလိုမကြမှုဆိုတဲ့ဒေါသကိလေသာတွေမဝင်နိုင်ပေဘူးလားအဲ့လိုမဝင်နိုင်သေးတဲ့အောင်မြင်ကြိုက်မှာယောဂီပုဂ္ဂိုလ်ကမြင်တယ်မြင်တယ်လို့မရှုမှတ်ရဘူးလားတကယ်လို့မြန်ယောဂီပုဂ္ဂိုလ်ကဒီစက်ခုံတရေကိုမဆောင်ရှောင်နိုင်လို့မြင်ကြိုက်ကလေးမှမြင်လာလို့ရှိရင်ဒီတိုင်းမြင်တယ်လို့ရှုမှတ်လို့ရှိရင်လောဘဆိုတဲ့ကိလေသာတရားဒေါသဆိုတဲ့ကိလေသာတရားအဲ့ဒီအဘိဇာနဲ့ဒေါမနတာဆိုတဲ့တရားတွေဝင်ခွင့်ရပါအောင်မလားဗျာ တကယ်လို့များမိမိကမရှုနိုင်ဘူးဆိုပါရင်ဇကုံတရိယဇကုံတရိကိုအတန်ဝုဓမ္မဆောင်စည်းမှု၍ဝိရန္တံနေသောအေနံထိုယဟံကိုအဘိဇာဒေါမနတာမရှုမှလျင်ဖြစ်နိုင်တဲ့အဘိဇာနှင့်ဒေါမနတာဟုဆိုအပ်ကုန်သောဝါလောဘနှင့်ဒေါသဟုဆိုအပ်ကုန်သောပါမကယုံမှကုန်သောအကုသလအာကုသိုလ်တရားတို့သည်အနာတဝိယုံအစဉ်လိုက်ကုန်ရ၏ ယောဂီပုဂ္ဂိုလ်ဟာမြင်ငယ်ကလေးမှာမြင်နေလို့မှမရှုမှတ်နိုင်လို့ရှိရင်အဲ့ဒီလောဘဒေါသဆိုတဲ့အကုသိုလ်တရားတွေမဝင်နိုင်ပေဘူးလားဝင်နိုင်တယ်ဒါကြောင့်ယောဂီပုဂ္ဂိုလ်ဟာစက္ကုံတရေကိုဘာလို့ရမလဲဆိုရင် စောင့်စည်းရမယ်စက္ကုံတရေကိုဘာလို့ရမလဲ တတတုစကုံတရေကိုတံဝရယဆောင်စည်းခြင်းငါပฏิပိစေတိကျင့်ဤတရားရှုပွားအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်ဟာစကုံတရေကိုဆောင်စည်းပါတဲ့စကုံတရေကိုဆောင်လျှောက်ပါတဲ့ဣန္ဒရိယစကုံတရိယစကုံတရကိုရခတိဆောင်လျှောက်ဤစကုံတရိယစကုံတရေ၌တံဝရဆောင်စည်းခြင်းကို အပစ္စည်းရောက်ဤ အဲဒီလိုဇကုံတရီကိုအမြဲတမ်းအနေအချင်းစောင့်စည်းပြီးတော့ထားမယ်အထူးအဖြင့်ဇကုံတရီချထားမယ်ဆိုပါရင်ရှေ့ကမြင်နေရတဲ့အစဉ်အာယုဟာယောက်ျားပဲမိန်းမပဲပုဂ္ဂိုလ်ပဲတရားဝါပဲဆိုတာကွဲကွဲပြားပြားသိပါအောင်မလားမသိတဲ့အတွေ့အကြုံကိုအဲ့ဒီပုဂ္ဂိုလ်မြင်နေရတဲ့အစဉ်အာယုနဲ့ဆက်ပြီးတော့လောဘကိလေသာဒေါသကိလေသာမောဟကိလေသာဝင်နိုင်ပါဦးမလားဟောမျက်နာလေးကဘယ်လို မျက်ခုံးလေးကဘယ်လိုနှာတန်ကဘယ်လိုပြောပုံလေးကဘယ်လိုမဲ့ပုံလေးကဘယ်လိုပြောပုံလေးကဘယ်လိုစသည်ဖြင့်အသေးစိတ်အင်္ဂါတွေထိအောင်ရောရောက်ပါအောင်မလားဒီတော့အဲ့ဒီထိအောင်မရောက်တော့တဲ့အတွက်ကြောင့်ကိုအဆင်းကိုမြင်ရုံမြင်ငါမြမတ္တလေးမြင်ငါမြတက်တက်ကလေးသာမြင်ရတဲ့အတွက်ကြောင့်မို့လောဘဒေါသစတဲ့ကိလေသာတရားတွေအကုသိုလ်တရားတွေဝင်ခွင့်ရပါအောင်မလား အဲ့လိုဝင်ခွင့်မရအောင်ယောဂီပုဂ္ဂိုလ်ဟာသွားတဲ့ခါလာတဲ့ခါထိုင်တဲ့ခါထားတဲ့ခါစက္ကုံတရေကိုဘာလို့ရမလဲစက္ကုံတရေကိုစောင့်ရှောက်ပါဘာကိုစောင့်ရှောက်ရမလဲဟေးစက္ကုံတရေစောင့်ရှောက်တယ်ဆိုတာတောင်တောင်မြောက်မြောက်ဘေးဝဲရာကြည့်ရမှာလားမကြည့်ရဘူးလားယောဂီပုဂ္ဂိုလ်ဟာ၄တောင်ကမျက်လွှာလေးချထားဘယ်နှတောင်ကလဲ၄တောင်ကမျက်လွှာလေးချပြီးတော့ထားလို့ရှိရင် ရှေ့ကသွားနေတဲ့ပုဂ္ဂိုလ်ဟာယောက်ျားပဲဖြစ်စီမိန်းမပဲဖြစ်စီသွားနေတဲ့အစဉ်အာယုံကိုတော့မြင်နေတယ်သို့တော်လည်းပဲယောက်ျားမိန်းမဆိုတာကွဲကွဲပြားပြားသိသေးရဲ့လားမသိတော့ကိလေသာဝင်နိုင်သေးရဲ့လားအကုသိုလ်တရားတွေဝင်နိုင်သေးရဲ့လားမဝင်နိုင်တော့ဘူးဗျာသူ့ဟာသူ့ကိုကင်းနေတယ်မမြင်ရရင်ကိလေသာကသူ့အလိုလိုကင်းနေတာမြင်ရတဲ့အခါကျတော့ကိလေသာတွေကမကင်းနိုင်ဘူးလားကင်းနေဆိုတာ ဖြစ်သွားတာပြောတာကိလေသာတွေဖြစ်သွားတာမြင်ရတဲ့အစဉ်အာယုံလေးနဲ့စပ်ပြီးတော့ကောင်းတဲ့အစဉ်အာယုံလေးကြသဘောကျတာနှစ်သက်တာဒါလောဘကိလေသာအလိုမရှိရတဲ့အစဉ်အာယုံကိုမြင်လိုက်ရတဲ့အခါကာလကြတော့သဘောမကျဒါဒေါသကိလေသာအဲ့ဒါကိလေသာတွေကိန်းသွားတာဘာတွေကိန်းသွားတာလဲဒီကိလေသာတွေကိန်းသွားတာဒါမြင်နေရလို့မမြင်ရရင်အဲ့ဒီအစဉ်အာယုံနဲ့စပ်ပြီးတော့ကိလေသာကိန်းမအောင်မလား မကိန်းတော့ဘူးကိလေသာတွေဟာသူ့အလိုလိုမငြိမ့်မေဘူးလားကဲဆိုလိုက်မမြင်ရရာကိလေသာသူဟာသူငြိမ့်သည်မမြင်ရရာကိလေသာသူဟာသူငြိမ့်သည် ကိလေသာကိင်္ဂါဖြစ်နိုင်သည်မြင်ရရာမှကိလေသာကိင်္ဂါဖြစ်နိုင်သည် ပြီးတော့ကိလေသာတွေမဖြစ်အောင်ကိလေသာတွေသူ့လိုလိုငြိမ်းအောင်စက်ကုံတရေပါလုပ်ထားမလဲအဲ့ဒီစက်ကုံတရေလေးချထားစက်ကုံတရေလေးထိန်းထားခြင်းအပြင်ဘုန်းကြီးတို့ယောဂီများအဲ့ဒီစက်ကုံတရေထိန်းထားခြင်းအပြင်ကိလေသာတွေဟာဘယ်ကမှမျက်စိဘောက်ကနေပြီးတော့ဝင်ခွင့်ဘယ်လို့မှမရနိုင်တော့ဒါနဲ့ဆက်ပြီးတော့ဘုန်းကြီးတို့သာရကလေးတစ်ခုထုတ်ပြီးတော့ပြောရရင်ကာကဝဏ္ဏတိတ်တမင်းကြီးရဲ့လက်ထက်တေဟိုကျွန်းမှာဖြစ်ပါတယ် မဟာကာမမြို့ကိုဂောဇရကံပြုပြီးတော့ကရန္တကဆိုတဲ့လိုင်ကိုကြီးမှာတရင်သုံးပြီးတော့နေတော်မူတဲ့စိတ်တဂုတ်တမထေဆိုတဲ့မထေတပါးရှိပါအဲ့ဒီစိတ်တဂုတ်တမထေဟာဒီလိုင်ကိုတော်ကြီးမှာနေထိုင်ပြီးတော့တရင်သုံးတော်မူလာခဲ့တာနှစ်ပေါင်း60တိုင်တိုင်ရှိပြီနှစ်ပေါင်းဘယ်လောက်လဲ60 နှစ်ပေါင်း6နှစ်ပေါင်း60တိုင်တိုင်ရှိခဲ့ပေမဲ့လို့လည်းပဲဒီလှိုင်ကိုယ်တော်ကြီးမှာဘာတွေရှိတယ်ဆိုတာ तू မကြည့်မိတဲ့အတွက်ကြောင့်သိရလားဗျာမသိဘူးစက်ကုံတရေကိုဒီလောက်ထင်းသိမ့်တော်မူခဲ့တယ်နှစ်ပေါင်း60တိုင်တိုင်ဒီလှိုင်ကိုကြီးမှာနေထိုင်ပြီးတော့တရင်သုံးနေပေမဲ့ဒီလှိုင်ကိုမှာဘယ်နေရာမှာပါရှိတယ်ဆိုတာလုံးဝမသိဘူးအဲဒီလောက်တိအောင်စက်ကုံတရေထိမ့်သိမ့်တော်မူတယ်ဘုန်းကြီးတို့ယောဂီများနေတော့ကြွားပါ ယောဂီတွေယေကိတာဒီကနေ့ရောက်လာပြီဆိုမနေ့ကဘယ်နှအလေးကြပြောက်သွားတယ်ရှာပေးစားမှဆိုရင်တောင်သွားကောက်ပေးနိုင်တယ်အကုန်လုံးနှံ့သွားပြီလှလက်ပတ်ပြီးတော့လေ့လာပြီးပြီးစုံစမ်းပြီးပြီးကြည့်ပြီးပြီးနှံ့နေပြီအခုဒီမှာစိတ်ဓာတ်ဂုဒ္ဒမထေရကြီးဟာနှစ်ပေါင်း60လုံးလုံးဒီလှိုင်ကူတော်ကြီးထဲမှာတရင်သုံးပြီးတော့နေတော်မူလိုက်တာလှိုင်ကူတော်ကြီးထဲဘာရှိတယ်ဆိုတာမသိဘူးဒီနေ့မှာဘုရားဘူးလှည့်လည်ပြီးတော့သွားကြတဲ့ယဟန်တော်များ ဒီကရန္တကလိုင်ကူတော်ကြီးကလည်းပဲအမတန်မှထင်ရှားတဲ့လိုင်ကူကြီးတစ်ခုဖြစ်တဲ့အတွက်ကြောင့်မို့လာပြီးတော့လေ့လာကြကြည့်ရှုကြပါလိမ့်အဲဒီမှာကြည့်ရှုပြီးတဲ့အခါကဏ္ဍကျတော့စိတ်တဂုတ်တမထေကြီးတွေ့တာနဲ့အဲဒီယဟန်တော်များကစိတ်တဂုတ်တမထေကြီးထံမှာသွားပြီးတော့ရှိခိုးဥချပြီးတော့အဲဒီမှာနှုတ်ခွန်းဆက်စကားများမေးလျှောက်လို့ရှင်ဘုရားဣရိယပဋ္ဌမြတ်တော်မူပါရဲ့ဘုရားဒီလိုင်ကိုကြီးအတွင်းမှာဘလောက်တိအောင်ကြားရှိသွားတရင်သုံးငယ်ပါသလဲဘုရားစသည်ဖြင့်ရှောက်ထားကြတာပေါ့ အဲ့လိုလျှောက်တာပြီးတဲ့အခါကလည်းကြတော့အရှင်ဘုရားတဲ့အရှင်ဘုရားရဲ့ဒီလှိုင်ကိုကြီးပတ်ပတ်လေမှာလှိုင်ကိုကျော်ကြီးအတွင်ပတ်ပတ်လေမှာဘုဒ္ဓဝင်ရုပ်လုံးရုပ်ကြွားတွေတခါနဲ့ဗဗုရုပ်တွေထုထားလိုက်တာအင်မတန်ကိုလက်ရမြောက်တယ်ဘုရားလိုင်ကိုတော်ကြီးရဲ့ဘေးပတ်ပတ်လည်းမှာတခါတဲ့ဗုဒ္ဓဝင်ရုပ်လုံးရုပ်ကြွတွေနဲ့ဗဗုရုပ်တွေထုထားလိုက်တာအင်မတန်ကိုလက်ရမြောက်စွာထုထားတယ်ဘုရားနောက်ပြီးတော့ အထက်အမိုးဘက်မှာဆိုရင်လည်းပဲဆေးရည်ပကြီကားတွေအဲ့ဒီဆေးရည်ပကြီကားတွေဟာအင်မတန်ကိုလက်ရမြောက်တဲ့ပကြီကားတွေပါဗျာဗုဒ္ဓဝင်ပကြီကားတွေဆွဲထားလိုက်တာအင်မတန်မှလက်ရမြောက်ပါတယ်ဗျာလို့စိတ်တကုဋ္ဌမထေကြီးကိုလျှောက်တဲ့အခါကလည်းကြတော့အဲ့ဒီမှာစိတ်တကုဋ္ဌမထေကြီးကမေ့ရှိတယ်။ဩငါရှင်တို့လျှောက်ပြီလို့ပြောပြီလို့သာငါသိရပေတယ်တဲ့။ငါဒီမှာနှစ်ပေါင်း60တိုင်တိုင်ရှိပြီ။ဒီထဲမှာဒီလိုဗုဒ္ဓဝင် ရုပ်ထု ဗုဒ္ဓဝင်ယုတ်တုပပုယုတ်တွေရှိတယ်ဆိုတာငါမသိရဘူးဒီလိုဆင်းရဲပကြီးကားတွေရှိတယ်ဆိုတာငါတတိမမှုမိဘူးလို့ဒီလိုအမိန့်ရှိတော်မူတယ်ဒီလောက်ထိအောင်စက်ခုံတတွေထိမ့်သိမ့်တော်မူတယ်မိမိနေထိုင်တဲ့လိုင်ကူတော်ကြီးကိုမော့တောင်မကြည့်ဘူးဘေးပပလည်းနာယံနေလည်းပဲလက်ပတ်မကြည့်ဘူးဘယ်နေရာမှမကြည့်ဘူးစက်ကုံတည်းချပြီးတော့သာတရင်သုံးတော်မူတယ်။အဲ့ဒီလိုင်ကူဘောင်းဝါမှာရှိတဲ့ကံကိုပင်ကြီး အဲ့ဒီဂန်ငောပင်ကြီးတစ်နှစ်တစ်ခါပွင့်တဲ့အခါမှလည်းပဲအဲ့ဒီကဂန်ငောပင်မောကနေပြီးတော့ဂန်ငောပွင့်နေပွင့်ပြီးတော့ဝမုံဝဆန်းနေကြွေးကြပြီးတော့လာတဲ့အခါအဲ့ဒီမှာလိုင်ငူတွေကထွက်ကြွတဲ့အခါကျတော့မှဝဘုံဝဆန်းနေနင်းမိတဲ့အခါကျတော့မှဩဂန်ငောတွေတောင်တစ်နှစ်ပွင့်မှာပေါ့လားလို့ဒီလိုသိတော်မူတယ်တဲ့ဘယ်တော့မှမော့ပြီးတော့ကြည့်တော့မမူဘူးတဲ့ဒီလောက်တိအောင်ဇက်ကုံတရေထိန်သိမ့်တော်မူနိုင်တဲ့အတွက်ကြောင့်မို့နိဝေ ဌာနဒီမှာယဟန္တာတမြကြောကြားတော်မူလေဒီမထေရကြီးကိုယဟန္တာပဲယဟန္တာပဲလို့စိတ်တဂုတ်တမထေရကြီးပေါ်မှာကြည်ညိုကြတယ်လေးစားကြတယ်ပူဇော်ကြတယ်အဲ့ဒီမှာမဟာကမ္မမဟာကာကဝဏတိတ်တမင်းကြီးဒီကာကဝဏတိတ်တမင်းကြီးကနေပြီးတော့ဒီကရန္တကလှိုင်ကိုတော်မှာသတင်းသုံးပြီးတော့နေတော်မူတဲ့စိတ်တဂုတ်တမထေရကြီးရဲ့ဂုံသတင်းကိုကြားရ စေတဂုတ်တမထေကြီးရဲ့သီလစင်ကြယ်ပုံနေဇက်ကုံတရေထိမ့်သိမ့်ပုံတွေကိုကြားသိရတဲ့အခါကလည်းကြတော့စေတဂုတ်တမထေမြတ်ကြီးကိုဖူးမြော်လိုတယ်ဖူးမြော်လိုတဲ့အတွက်ကြောင့်မို့ကာကဝန္ဒတိတမင်းကြီးကမူကြီးမရသေနာပတိမြတ်ကိုသွားပြီးတော့ပင်းလျှောက်စေတယ်တကြိမ်သွားပြီးတော့ပင်းလျှောက်လည်းပဲစေတဂုတ်တမထေကြီးကြွတော်မမူဒုတိယအကျင့်သွားပြီးတော့ပင်းလျှောက်တဲ့အခါမှာလည်းပဲကြွတော်မမူတတိယအကျင့်သွားပြီးတော့ပင်းလျှောက်တဲ့အခါမှာလည်းပဲမကြွ ဒီလိုမကြွရင်ခက်ခက်လာကြတော့ဒီမထေကြီးဟာအာလုံးသောကလေးသူငယ်တွေပေါ်မှာတနာကရုဏာကျင်နာတယ်ကျင်နာတော်မူတယ်ဆိုတာသိတဲ့အတွက်ကြောင့်မထေမြတ်ကြီးစွမ်းခံကြွတယ်မထေမြတ်ကြီးစွမ်းခံကြွတော်မူတဲ့မဟာကာမမြို့မှာရှိတဲ့ကလေးသူငယ်များကို မိခင်ရဲ့နှုတ်ကြူအေးမတော့ဆိုရဘူးရမင်းတစိခန့်နှိပ်ပြီးတော့ချိတ်ပိတ်တော်မူတယ် အဲလိုချိတ်ပိတ်ထားတဲ့ကာကလကြတော့သားငယ်လေးတွေလည်းပဲမိခင်ဖြစ်တဲ့ပုဂ္ဂိုလ်ကသားသမီးငယ်တွေကိုနှုတ်ယူအိမ်မတိုက်ကြွေးရသားသမီးငယ်တွေကလည်းပဲမိခင်ရဲ့နှုတ်ယူအိမ်မတော့ဆိုရတဲ့အတွက်ကြောင့်မို့အဲဒီမှာငိုကြွေးကြဒီကမှာစွမ်းကံကြွတော်မူကြတဲ့သံဃာတော်ရှင်မြတ်တွေဒီအကြောင်းကိုကြားသိပြီးတော့လာတဲ့ကာကလကြတော့စိတ်ဓာတ်ဂုတ်တမထေကြီးထံလျှောက်ထားကြတယ် အဲလိုစိတ်ဓာဂုတ္တမထေရကြီးတန်လျှောက်ထားကြတဲ့ခါကာလကြတော့မှစိတ်ဓာဂုတ္တမထေရကြီးကမိမိအတွက်နဲ့ကလေးတငယ်တွေဆင်းရဲဒုက္ခရောက်နေပြီဆိုတာသိတော်မူတဲ့အတွက်ကြောင့်နောက်ပါတန်ဃာများနဲ့အဲဒီကာကဝဏဒိဋ္ဌမင်းကြီးတရင်ကာကဝဏဒိဋ္ဌမင်းကြီးရှိရာဖြစ်တဲ့နေပြည်တော်ကိုကြွကြွလို့နန်းတော်ကိုရောက်တဲ့ခါကာလကြတော့နေရာထိုင်ခင်းများပြပြီးတော့ထားတဲ့နေရာမှာထိုင်ပြီးတော့တရင်သုံးတော်မူတယ်။ အဲ့ဒီမှာထိုင်နေတဲ့အခါမှာလည်းပဲသက္ကုံတတိချထားတယ်ဘယ်မှမကြည့်ဘူးအဲဘယ်မှမကြည့်တော့ကာကဝဏတိတံမင်းကြီးနဲ့မိဖုရားကြီးတွေလာပြီးတော့ရှ िख ုဥချတဲ့အခါမှာလည်းပဲအဲ့ဒီစေတဂုတ်တမထေကြီးကနေပြီးတော့သူခိဟောတုမဟာရာဇာလို့ဒီလိုဆုပေးတော်မူတယ်မဟာရာဇာမြတ်တော်မင်းကြီးသူခိဟောတုချမ်းသာပါစေမြတ်တော်မင်းကြီးချမ်းသာပါစေလို့ဒီလိုဆုပေးတော်မူ၏ အခြားခြားမူကြီးမာယာသေနာပတိတွေလာပြီးတော့ရှ िख ုဥချတဲ့အခါမှာလည်းပဲဒုက္ခိဟောတုမဟာရာဇမင်းကြီးချမ်းသာပါစေပဲစစ်သူကြီးတွေလာပြီးတော့ရှ िख ုဥချတဲ့အခါမှာလည်းပဲဒုက္ခိဟောတုမဟာရာဇတထေတကြွေတွေလာပြီးတော့ရှ िख ုဥချတဲ့အခါမှာလည်းပဲဒုက္ခိဟောတုမဟာရာဇအာလုံသောပြည်သူပြည်သားတွေလာပြီးတော့ရှ िख ုဥချတဲ့အခါမှာလည်းပဲဒုက္ခိဟောတုမဟာရာဇဒါပဲစုပေးတယ်မင်းကြီးချမ်းသာပါစေမင်းကြီးချမ်းသာပါစေဒါပဲစုပေးတယ် အဲလိုစူပေးတဲ့အခါကလည်းကြတော့အနိနာမှာရှိတဲ့ယဟန်တော်များကအရှင်ဘုရားတဲ့မင်းကြီးလာပြီးတော့ကြောတဲ့အခါမှာလည်းပဲအရှင်ဘုရားကဒုက္ခေဝတုမဟာရာဇမင်းကြီးချမ်းသာပါစေပဲစူပေးတယ်။အချမ်းမူကြီးမယသေနာပတိတွေလာပြီးတော့ရှ िख ုဥချတဲ့အခါမှာလည်းပဲမင်းကြီးချမ်းသာပါစေစစ်သူကြီးစားတဲ့ပုဂ္ဂိုလ်တွေလာပြီးတော့ကြောတဲ့ခါမှလည်းပဲမင်းကြီးချမ်းသာပါစေတထေတကြွယ်တိုင်းသူပြည်သားတွေလာပြီးတော့ကြောတဲ့ခါမှလည်းပဲမင်းကြီးချမ်းသာပါစေလို့ပဲရှင်ဘုရားဆုပြီးပြီးတော့နေတယ်လို့ ပြောင်းပြီးတော့မြန်ဆူလေးပေးပါအောင်ဗျာလို့လျှောက်တော့ငါရှင်တို့တဲ့ငါဟာငါရှိရောက်လာတဲ့ပုဂ္ဂိုလ်ဟာဒါမင်းမေတ္တာတထေတကြွယ်ပဲဒါဘူးကြီးမရပဲလို့ငါမသိဘူးတဲ့ငါကိုမင်းကြီးကဖူးမျောလို့လို့ပင့်နေဆိုတဲ့အတွက်ကြောင့်မို့လာပြီးတော့ဖူးမျောတဲ့ပုဂ္ဂိုလ်ဟာမင်းပဲလို့အောက်မေ့ပြီးတော့ငါမင်းကြီးချမ်းသာပါစေလို့ဒီလိုပဲဆုပေးတယ်မင်းမဲ့တထေပဲတကြွယ်ပဲမူကြီးမရသင်္နာပတိပဲပုံနာပဲလို့ခွဲခြားသိမှုရှိသေးရလား အဲ့လိုကွဲခြားသိမှုမရှိတဲ့အတွက်ကြောင့်မို့သူ့ရဲ့စိတ်ထဲမှာအစင်းအာယုံတစ်ခုသာမြင်ရတဲ့ရှိကိုလာတယ်ဆိုရင်မျက်လွှာလေးချတတ်တဲ့ကအစင်းအာယုံတော့ဟိုမှာအရေးကလေးတော့မြင်နေတာပဲဒါပေမဲ့ဒါမင်းမေတ္တာကမူကြီးမယသေနာပရိဝေဒစစ်သူကြီးပဲဒါကတထေတကြွေတွေပဲလို့ခွဲခွဲခြားခြားသိသေးရလားမသိတော့ဘူးမသိလားကြတော့ဒီလိုစုပေးပြီးတော့မျက်စက်ကုံတွေချပြီးတော့သတင်းသုံးပြီးတော့နေတဲ့အတွက်ကြောင့်မို့မင်းကြီးဟာစက်ကုံတွေကိုအထူးအပြင်ထိမ့်သိမ့်တော်မူတယ်မထေကြီးကိုအလွန်တရာမှကြီးညိုတယ် သို့တော်လည်းပဲမိမိအတွက်နဲ့မထေကြီးဒီနန်းတော်မှာနေရထိုင်ရတာကျင့်ကြတော်မူလိမ့်မယ်ဒါကြောင့်ဒီမထေမြတ်ကြီးကိုပြန်ပြီးတော့ပို့ကြတော့ဆိုပြီးတော့လှိုင်ကိုယ်တော်ကိုပြန်ပြီးတော့ပင်ပြီးတော့ပို့ကြတယ်အဲတော့လိုင်ကိုယ်တော်ရောက်တဲ့အချိန်ခါကာလမှလည်းပဲဒီတိုင်းမဲ့စကုံတရီချပြီးတော့သတင်းသုံးနေလို့မိမိရဲ့ထိုင်ရင်ဖြစ်စေရရင်ဖြစ်စေသွားရင်ဖြစ်စေလျောင်းရင်ဖြစ်စေ ဣရိယာပုဣရိယာပုတန်အမြဲတံတတိကပ်ပြီးတော့မပြတ်ရှုမှပွားများအားထုတ်ပြီးတော့နေလိုက်တာမကြာမီသောအချိန်မှာဝိပဿနာဉာဏ်ဤမဉာဏ်ဤအစဉ်စဉ်တက်ပြီးတော့ကိလေသာအသောကုန်ခန်းပြီးတော့ယဟန္တာမထေရကြီးဖြစ်တော်မူတယ်။ဒီစိတ်ဓာတ်ကုဋ္ဌမထေရကြီးစက္ကုဋ္ဌရီထိမ့်သိမ့်ဘုဟာစံမတင်လောက်ပေဘူးလားဗျာ။အင်မတန်ကိုစံတင်လောက်တယ်အတုယူလောက်တယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းပဲ ယခုလိုတရားရှုပွားအားထုတ်ပြီးတော့နေတဲ့အချိန်မှာစက္ကုံတရေမထိမ့်သိမ့်ရပြီဘူးလားဒီစက္ကုံတရေလေးကိုထိမ့်သိမ့်ထားရမယ်တကယ်လို့မထိမ့်သိမ့်နိုင်ရင်ဒီမျက်စိပေါက်ကကိလေသာတွေမဝင်နိုင်ပြီဘူးလားမျက်စိပေါက်ကလောဘဆိုတဲ့ကိလေသာမယ်တကယ်လို့မထိမ့်သိမ့်နိုင်ရင်ဒီမျက်စိပေါက်ကကိလေသာတွေမဝင်နိုင်ပြီဘူးလားမျက်စိပေါက်ကလောဘဆိုတဲ့ကိလေသာတွေ အလိုမကျလို့ရှိရင်ဒေါသဆိုရဲကလို့ရှိရင်ဒေါသဆိုရဲကိလေသာတွေတကားတရားတွေးဝေမှုဆိုရဲမောဟဆိုရဲကိလေသာတရားတွေဒီမျက်စိဘောက်ကနေမဝင်နိုင်မိဘူးလားဗျာကဲဒီတော့မဝင်နိုင်အောင်ဘုန်းကြီးတို့ယောဂီများကဘာလို့ရမလဲဆိုရင်အဲ့ဒီအိမ်စက်ကုန်းတဲတွေကိုဘုန်းကြီးတို့ယောဂီများကတတိဆိုတဲ့အဆောင်ကလေးမထားရပေဘူးလားတတိဆိုတဲ့အဆောင်ကလေးထားလိုက်တော့အမြဲတမ်းတတိကပ်ပြီးတော့ရှုနေမယ်ဆိုပါရင် ဟိုကမျက်စိနဲ့အစင်းဆုံးကမြင်သိမှုလေးဖြစ်လာလို့ရှိရင်မြင်ကိုက်မှာယောက်ျားပဲဖြစ်ဖြစ်မိန်းမပဲဖြစ်ဖြစ်အဲ့ဒီယောက်ျားမိန်းမခွဲခြားပြီးတော့သိမနေတော့ပဲနဲ့အစင်းအာယုံလေးကိုမြင်ကိုက်မှာမြင်ကမြတ်မတ်တလေးဖြစ်အောင်မြင်နေမြင်နေလို့ရှုမြင်နေမြင်နေလို့ရှုလိုက်တဲ့အခါမှာဟိုကအစင်းကလည်းယုတ်တရား ဒီကမျက်စိကြီးကလည်းရုပ်တရားမြင်သိမှုလေးကနန္တရားလို့သာပိုင်းခြားပြီးတော့ဉာဏ်နဲ့သိလိုက်မယ်ဆိုပါရင်ပုဂ္ဂိုလ်တ attva သူငါယောက်ျားမိန်းမဆိုတဲ့အယူအမှားတွေအစွဲအမှားတွေမကင်းမေဘူးလားဗျာဒါရင်လားဆိုတော့အဲ့ဒီမျက်စိပေါက်ကနေပြီးတော့ဝင်နိုင်တဲ့လောဘဆိုတဲ့ကိလေသာတရားတွေဒေါသဆိုတဲ့ကိလေသာတရားတွေမောဟဆိုတဲ့ကိလေသာတရားတွေအဲ့ဒီအကုသိုလ်တရားတွေရောဝင်နိုင်ပါဦးမလား ကဲဒီတော့မဝင်နိုင်အောင် မဝင်စေခြင်းလို့ရှိရင်မျက်စိနဲ့အစင်းလေးစုံကိုက်မှာဘုန်းကြီးတို့ယောဂီများကဘယ်လိုရှုရမလဲမြင်တယ်လို့ရှုပါအဲ့လိုမြင်တယ်လို့ရှုတဲ့အခါကျတော့စောစောက ပြောတဲ့အတိုင်းဆင်းအစင်းကလည်းယုံဟောဤမျက်စိကြည့်ကလည်းယုံမြင်သိမှုကနာယုံနာကလွဲပြီးတော့အခြားပုဂ္ဂိုလ်တ attva သူငါယောက်ျားမိန်းမရှိသေးရလားမရှိတော့ဘူးလုံးဝกินသွားပြီ အမှန်သီလားအမှားသီလား အမှန်သိလိုက်တာနဲ့အမှားဒိဋ္ဌိမစင်ဘူးလားအမှားဒိဋ္ဌိတွေစင်နာလားဆိုတော့ဒီလိုရှုမှတ်လိုက်ခြင်းအပြင် လောဘဒေါသကိလေသာ အကုသိုလ်တရားစုတွေဝင်ခွင့်ရပါဦးမလားကဲမရစေခြင်းရင်ဘုန်းကြီးတို့ယောဂီများကဒီလိုတတိဆိုတဲ့အဆောင်ကလေးပါလို့ရမလဲထားပြီးတော့ရှုနေလို့ရှိရင်ကိလေသာတွေဝင်ခွင့်မရနိုင်တော့ဘူးကဲဆိုလိုက်ဣန္ဒြေ6ပါးဣန္ဒြေ6ပါးအဆောင်ထား တကားလုံရမည်ဣန္ဒြေ6ပါးအဆောင်ထံတကားလုံရမည် ပြီးတော့တကားလုံရမယ်ဆိုတော့မျက်စိနဲ့အစင်းဆုံးလို့မြင်ခိုင်းမှမြင်တယ်လို့ရှုရမလားမရှုရဘူးလားအဲ့လိုရှုလိုက်တဲ့ပုဂ္ဂိုလ်မှာငါပဲသူပဲယောက်ျားမိန်းမပဲဆိုတဲ့အမှားတွေမကင်းမေဘူးလားအမှားတွေရှင်းသားတဲ့အတွက်ကြောင့်မို့ဟိုဘက်ကလောဘဒေါသဆိုတဲ့အကုသိုလ်တရားတွေရောဝင်နိုင်ပါဦးမလားအဲ့လိုဆိုရင်ဘုန်းကြီးတို့ယောဂီများဟာဒီအကုသိုလ်တွေကိလေသာတွေမဝင်တော့ဘူးဆိုရင်ဒီရှုမှတ်နေကြကလေးမှာပဲဆင်းရဲမငြိမ်းဘူးလား အေးဒါကြောင့်အစင်းမြင်လရှုမှတ်သူသည်ငါသူတပါအမှားမသိအကုသူများ မပွားရပြီဤသူအားတကားလုံရမည်လို့ဒီမှာဆုံးပုဂ္ဂလိကေတ္တလေးဆိုလိုက်အစင်းမြင်လရှုမှတ်သူသည်ငါသူတပါအမှားမသိအကုသူများ မပွားရပြီအကု ဤသို့အာတကားလုံရမည်အစင်းမြင်လရှုမှတ်သူသည်ငါသူတပါအမှားမသိအကုသို့များမပွားရပြီအကု ဤသို့အာတကားလုံရမည်အစင်းမြင်လရှုမှတ်သူသည်ငါသူတပါအမှားမသိအကုသို့များမပွားရပြီ ဤသို့အာတကားလုံရမည်ကဲဆိုကြည်စမ်းမှတလေး စက္ကုံတရီလေးကိုဒီတိုင်းတတိဆိုတဲ့အဲ့ဒီမှာစောင့်လေးထားပြီးတော့စောင့်သွားလို့ရှိရင်လောဘဒေါသမောဟစတဲ့အကုသိုလ်တရားတွေဝင်ခွင့်ရနိုင်ပါမလားမရနိုင်တော့ဘူးဆိုရင်ကိလေသာမဝင်တော့အတွက်ဆင်းရဲမငြိမ့်နိုင်ဘူးလားအေးဒီအတိုင်းပဲသောတိနသတ္တံသုတ်တဝါတဲ့သောတိနနာဖြင့်သတ္တံအတန်ကိုကျုပ်သုတ်တဝါကြားရ၏ ဘုန်းကြီးတို့ယောဂီများရဲ့နားနဲ့ဟိုဘက်ကအတန်နဲ့စုံလိုက်တဲ့အခါမှာကြားသိမှုဆိုတဲ့သောတာဝိညာဉ်မဖြစ်ပေဘူးလားအဲ့ဒီကြားရတဲ့အတန်နဲ့ဆက်ပြီးတော့လည်းပဲကောင်းတဲ့အတန်လေးကြားရလို့ရှိရင်သဘောကျမှုဆိုတဲ့လောဘကိလေသာတွေမဝင်နိုင်ဘူးလားအလိုမရှိရတဲ့အတန်တွေကြားရလို့ရှိရင်သဘောမကျမှုဆိုတဲ့ဒေါသကိလေသာတွေမဝင်နိုင်ပေဘူးလားအဲ့ဒီအကုသိုလ်တရားတွေဝင်နိုင်တယ်ဒီလိုဝင်တာဟာအမှန်တိုင်းသိလို့လားမသိသေးလို့လား တကယ်လို့ယောဂီပုဂ္ဂိုလ်ဟာနားနဲ့အတန်းဆုံးကိုင်းမှာကြာတိမှုလေးဖြစ်လာရင်ဒါကယောက်ျားသားမယ်ဒါကမိန်းမသားမယ်ဒါကလူသားမယ်ဒါကတရားသားမယ်ဒါကခွေသားမယ်စသည်ဖြင့်တခြင်းသားမယ်စသည်ဖြင့်ခွဲခြားပြီးတော့နေเสียမလို့ကြားလာလို့ရှိရင်ကောင်းတဲ့သားမယ်ဖြစ်စေဆိုးတဲ့သားမယ်ဖြစ်စေယောဂီပုဂ္ဂိုလ်ဟာကြားတယ်ကြားတယ်လို့သာရှုမှတ်ပါအဲလိုရှုမှတ်တဲ့အခါမှာဟိုကအတန်းကလည်းပဲယုတ်တရားဒီကနာအကြည့်ကလည်းပဲယုတ်တရား ဒီယုံနှစ်ခုဆုံးလိုက်တဲ့အခါမှာကြာတိမှုဆိုတဲ့သောတာဝိညာဉ်လေးကနန္တရားကြာတိတာလေးကဗာတရားလေကဲဒီတော့ကြာကြိုက်ကလေးမှလည်းပဲဗာနဲ့ဘာသာရှိတယ်ယုံနဲ့နာမဲရှိတယ်အဲ့ဒီလိုယုံနဲ့နာလို့အမှန်သိနေပြီဒါယောက်ျားပဲမမိမပဲဒါကတခြင်းသားမေတ္တာကတရားသားမေတ္တာကခွေးသားမေတ္တာလူသားမေတ္တာထုသားရိုက်သားမေစသည်ဖြင့် ကွဲကွဲပြားပြားခွဲခြားပြီးတော့သိနေတာမဟုတ်တဲ့အတွက်ကြောင့်မို့လောဘကိလေသာဒေါသကိလေသာသဘောကျမှုဆိုတဲ့လောဘသဘောမကျမှုဆိုတဲ့ဒေါသဒီအကုသိုလ်တရားတွေဝင်နိုင်ပါဦးမလားဗျာဒီတော့မဝင်စေခြင်းနဲ့ယောဂီပုဂ္ဂိုလ်ဟာတတိအဆောင်လေးထားပြီးတော့ကြားကိုင်းမှကြားတယ်ကြားတယ်မရှုရဘူးလားကဲဆိုလိုက်အတန်ကြားလရှုမှတ်သူသည်တခြားအပိုက်တွေအားလုံးအတူတူပဲ အတန်ကြာလရှုမှတ်သူသည်ငါသူတပါအမှားမသိအကုသိုလ်များမပွားရပြီဤသို့အာတကားလုံရမည် ဆိုတဲ့ဒီမှာနားမှာလာပြီးတော့တိုက်လိုက်လို့ရှိရင်အဲ့ဒီအတန်လေးကလည်းပဲကောင်းတဲ့အတန်လေးကိုယ်သဘောကျနှစ်သက်တဲ့အတန်လေးကြားနေရရင်လောဘတွေမဖြစ်ပေဘူးလားဗျာဓက္ခဓက္ခကြားခြင်းပြီးတော့နေတာတလောကပဲယောဂီတယောက်ကတရားရှောင်ရင်ကပါလာသေးတယ်တရားကရှုမှတ်လို့ကောင်းပါတယ်ဗျာတဲ့ဒါပေမဲ့လို့ဟိုဘက်ကအတန်ချစ်စက်ကလည်းပါကလည်းဖွင့်တယ် တွန်တေးသိမ့်တန်တခြင်းတွေဖွင့်နေတယ်ဗျာတပည့်တော်ကလည်းအဲ့ဒီတခြင်းဆိုသိကြိုက်တာအဲ့တော့သိကြိုက်တာဆိုတော့ तू ပြောတာကသိကြိုက်နေပြီဆိုတဲ့ကူက तू တရားတဲ့အာယုံရောက်သေးရလားအတန်ဘက်ကိုပဲ तू စိတ်ဒီအာယုံนี่မရောက်ပေဘူးလား तू သဘောကျနေတယ်ဆိုတော့ तू မှာလောဘကိလေသာတွေဖြစ်မနေဘူးလားဖြစ်နေတယ်အဲ့ဒီအချိန်မျိုးမှာမြန်ဘေးကအတန်တန်ကြားလိုက်ရင် तू ဘယ်လောက်ဒေါသဖြစ်မလဲဆိုတာစဉ်းစားကြည့်လေ အဲ့ဒီအတန်လေးပျောက်သွားလောက်အောင်တခြားအတန်ကများဝင်လာလို့ဆိုရင်သူ့ရဲ့စိတ်ထဲမှာဒေါသကိလေသာတွေရောမဝင်နိုင်ဘူးလားဟောဒီအတန်လေးကလည်းပဲမရှုမှတ်နိုင်လို့ရှိရင်ကိလေသာဆိုတဲ့အကုသိုလ်တရားဆိုတွေဝင်နိုင်တယ်ဟုတ်တယ်မဟုတ်လားတကယ်လို့ယောဂီပုဂ္ဂိုလ်ကရှုမှတ်လိုက်လို့ရှိရင်ရှုမှတ်တဲ့အခါကာလမှာအမှန်တန်ယုံနန္တာအမှန်သိလို့ဒီတန်တရားလေးတွေဟာလည်းပဲကြားလိုက်ပြောင်းလိုက်သိလိုက်ပြောင်းလိုက်ကြားလိုက်ပြောင်းလိုက်သိလိုက်ပြောင်းလိုက်နဲ့မမြဲတဲ့အနိစ္စသဘောကိုသာညာနဲ့ သေးသေးချာချာတက်ဝင်ပြီးတော့သိမြင်သွားပြီဆိုပါရင်အဲ့ဒီအတန်နဲ့စပ်ပြီးတော့ကိလေသာတရားတွေဝင်နိုင်ပါဦးမလားဗျာဒီကိလေသာတွေမဝင်ရင်အဲ့ဒီပုဂ္ဂိုလ်မှာချမ်းဆင်းရဲရောမငြိမ့်မိဘူးလားအာထုတ်နေစဉ်မှာပဲမျက်မှောက်မှာမချမ်းသာနိုင်ပေဘူးလားနောက်ဒါရင်လားဆိုတော့ဂာနိနာခန္ဓာဂာယိတဝါဂာနိနာနှာခေါင်းမြင်ခန္ဓာအနတ်ကိုဂာယိတဝါနံရှူရသည်ရှိတော် ကိုကနှာခေါင်းနဲ့အနံ့ဆုံလိုက်လို့ရှိရင်နဲ့မှုရတဲ့အနံ့လေးဆိုရင်သဘောကျမှုဆိုတဲ့လောဘကိလေသာတွေနှာခေါင်းပေါက်ကနေပြီးတော့မဝင်နိုင်ဘူးလားကိုယ်အလိုမရှိရတဲ့အနံ့ကိုနမ်းရှုလိုက်ရလို့ရှိရင် သဘောမကျမှုဆိုတဲ့ဒေါသကိလေသာတွေမဝင်နိုင်ပြီဘူးလားဘယ်အပေါက်ကနေဝင်နေတာလဲ နှာခေါင်းပေါက်ကနေပြီးတော့ကိလေသာတွေဝင်နေတာအဲ့ဒီကိလေသာမဝင်အောင်ယောဂီပုဂ္ဂိုလ်ဟာဘာလုပ်ရမလဲနာရင်နာနဲ့ခိုက်မှနာနဲ့ရှုရမယ်မွေးရင်မွေးတဲ့ခိုက်မှမွေးတယ်လို့ရှုရမယ်တကယ်လို့မရှုနိုင်လို့ရှိရင်အဘိဇ္ဇာဒေါမနတာမရှုမှလျင်ဖြစ်နိုင်တဲ့အဘိဇ္ဇာနဲ့ဒေါမနတာဟုဆိုအပ်ကုန်သော ဝါလောဘနှင့်ဒေါသဥဆိုအကုံသောပါပကယုံမာကုံသောအကုသလအကုသိုလ်တရားတို့သည်အနွာတဝင်းယုံအစဉ်လိုက်ကုန်ရ၏မရှိမှနိုင်ရင်အဲ့ဒီလောဘဒေါသစတဲ့အကုသိုလ်တရားတွေမလိုက်ပေဘူးလားမရှိမှနိုင်ရင် လိုက်တော့တာပဲလေမွေးတာလေးကိုမွေးတဲ့အနံလေးနမ်းရှူရတဲ့ယောဂီပုဂ္ဂိုလ်ဟာမိမိကိုယ်ကိုဒီမွေးတာလေးကိုမိမိရဲ့ပတ်ဝန်းကျင်မှာဘယ်ပုဂ္ဂိုလ်ရောက်နေတယ်ဆိုတာလည်းကိုမသိမိဘူး ကိုနားမှာဘာရောက်နေတယ်ဘာရှိနေတယ်ဆိုတာလည်းမသိဘူးဧည့်သည်များလာနေတာဆိုတာလည်းသူမသိဘူးအဲ့တော့တရားရှုမှတ်နေစဉ်မှာမိမိရဲ့နှာဝမှာမွေးတဲ့အနံလေးတိုက်ဆုံလာလိုက်လို့ရှိရင်ယောဂီပုဂ္ဂိုလ်ကမရှုမှတ်နိုင်တဲ့အခါကလည်းကြတော့အဲ့ဒီမွေးတာလေးကိုပဲကိုယ်စိတ်ကသဘောကျပြီးတော့မိမိကိုမေတော်ကြီးကများလာဆောင်ရှောက်နေတာလို့လို့သူစိတ်ထဲမှာဝမ်းသာနေတာသဘောကျနေတာဒါလောဘကိလေသာတွေပဲဘာကိလေသာတွေလဲ အေးအဲ့ဒီအနံလေးမွေးလာတဲ့အခါကာလကြတော့တခါလေဒီတိုင်းနဲ့မရှုမှတ်နိုင်ပဲနဲ့သပြင်းလေးတောင်ရှာပြီးတော့တခါလေရှုသွင်းလိုက်တာလေအဲ့ဒါလောဘကိလေသာလေကိုယ်အလိုမရှိတဲ့အနံ့လေနံလာတဲ့အခါကာလကြတော့ဟောအသက်တောင် မရှုရဲဘူးခါလေချုပ်တာအဲကြာတော့လည်းပဲဘလို့မှမထားနိုင်တဲ့ခါကြတော့ဟောရှုရပြီဒါပေမဲ့မျက်စိကပါပွင့်လာပြီးတော့ရှုနိုင်သေးရလားဗျာမရှုနိုင်တော့ဘူးအဲ့ဒီကြတော့ဘာဖြစ်လာလဲဆိုတော့ဟော အမလီအလိုက်မသိတာထသွားရောပေါ့စိတ်ကဖြစ်တာအဲ့ဒါစိတ်ထဲမှာမကြင်မနှက်ဖြစ်နေတယ်ဆိုတာလောဘလားဒေါသလားဒေါသကိလေသာတွေဖြစ်နေတာအဲ့ဒါရှုမှတ်နိုင်လို့လားမရှုမှတ်နိုင်လို့လားမရှုမှတ်နိုင်လို့တကယ်လို့ယောဂီပုဂ္ဂိုလ်ကရှုမှတ်နိုင်လို့ရှုမယ်ဆိုရင်နာကိုင်းမှာနာန်တယ်မွေးကိုင်းမှာမွေးတယ်ဆိုရင်ဟိုကအနတ်ကလည်းပဲယုတ်တရား ဒီကနှာခေါင်းအကြီးကလည်းပဲရုပ်တရားအဲ့ဒီနှစ်ခုစုံလိုက်လို့မွေ့တိမူနံတိမူလေးကဘာတရားလဲကဲဒီတော့နံကိုင်းမှာမွေ့ကိုင်းမှာလည်းပဲဘာနဲ့ဘာသာရှိတယ်ရုပ်နဲ့နာမည်ရှိတာလို့အမှန်သိလိုက်လို့ရှိရင်ဟိုဘက်မှာလောဘတွေဒေါသတွေမောဟတွေဝင်နိုင်သေးရလားဗျာဒီအကုသိုလ်တရားတွေกินနိုင်တယ်ဒါကြောင့်မို့ဘုန်းကြီးတို့ဒီမှာအနတ်နန္လဆိုပြီးဆောင်ပုဂ္ဂလိရေးထားတယ်တစ်ခေါက်ပဲခြားပြသွားမယ်နော် အနန္နလရှုမှတ်သူသည်ငါသူတပါအမှားမသိအကုသိုလ်များမပွားရပြီဤသို့အာတကားလုံရမည် တကယ်လို့အဲ့ဒီမှာအနတ်နာမူလေးရှိဖြစ်ပေါ်လာလို့ရှိရင်နာကိုက်မှနာတယ်မှုကိုက်မှမှုတယ်လို့ရှုမှတ်သွားရင်ယုံနာကိုအမှန်တိုင်းသိတဲ့အတွက်ကြောင့်မို့လောဘဒေါသမောဟစတဲ့အကုသိုလ်တရားစုတွေဝင်ခွင့်မရတော့အတွက်အကြောင်းမို့မချမ်းသာပြီဘူးလားဗျာနောက်တစ်ခါယောဂီပုဂ္ဂိုလ်များမှာဇိဝါယရတန်တာယိတဝါဇိဝါယလျာပြရတန်ယတာကိုတာယိတဝါလျက်ရသည်ရှိသောဝါစာရသည်ရှိသော အဲဒါဘုန်းကြီးတို့အရသာကိုစားတဲ့အခါပေါ့ကောင်းတာလေးစားရလို့ရှိရင်သဘောကျမှုတွေမဖြစ်ပေဘူးလားမိမိအလိုမရှိရတဲ့အာဟာရတွေစားရပြီဆိုရင်သဘောမကျမှုဆိုတာရော မဖြစ်ပေဘူးလားသဘောကျနေတာကလောဘကိလေသာသဘောမကျမှုကဘာကိလေသာလဲဒေါသကိလေသာပဲဒီမှာစားနေစဉ်ခါကလလေးမှာယောဂီပုဂ္ဂိုလ်ဟာရှုနိုင်လို့လားမရှုနိုင်လို့လားမရှုနိုင်လို့ပါ အဲဒီတော့တကယ်တမ်းကတော့ပြင်ဟောဒီစားရတဲ့အရသာစားသိနေတဲ့ကစားနေတဲ့အချိန်ခါကာလမှလည်းပဲဟိုကအရသာလေးကလည်းပဲယုတ်တရားဒီကရှားကြီးကလည်းပဲယုတ်တရားဒီနှစ်ခုစုံတဲ့အခါကာလမှာအဲ့ဒီမှာသိမှုဆိုတဲ့အရသာသိမှုဆိုတာလေးကနန္တရားအရသာသိမှုလေးကဗာတရားလေးလေနန္တရားလေးပဲဘုန်းကြီးတို့ယောဂီများဒီတော့ဗာနဲ့ဗာသာရှိတယ်လေ စားနေဝါနေတဲ့အချိန်ကကာလမှလည်းပဲဒီယုတ်နန္တာရှိသည်ယုတ်နငါလွဲပြီးတော့ပုဂ္ဂိုလ်တ attva သူငါယောက်ျားမိန်းမဆိုတာရှိသေးရလားအဲ့လိုယုံနံကိုအမှန်သိပြီဆိုပါရင်အဲ့ဒီစားမှုနဲ့စပ်ပြီးတော့လည်းပဲလောဘဒေါသစတဲ့အကုသိုလ်တရားတွေဝင်နိုင်ပါဦးမလားဗျာအဲ့လိုမဝင်နိုင်အောင်တတိကပြီးတော့မပြရှုမှတ်ပြီးတော့ဖုံးပေးနေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာ ဒီလောဘဒေါသစတဲ့ကိလေသာတွေမဝင်နိုင်တော့တဲ့အတွက်ကြောင့်ဆင်းရဲတွေမငြိမ်းနိုင်ပေဘူးလားဆိုအစာစာလရှုမှတ်သူသည်ငါသူတပါအမှားမသိအကုသိုလ်များ မပွားရပြီအကု ဤသူအားတကားလုံရမည်နောက်တခါကာယေနဘုဒ္ဓဗံဘုသိတဝါကာယေနကိုပြင်ဘုဒ္ဓဗံအတွေ့အထိကိုဘုသိတဝါအတွေ့အထိရသည်ရှိတော်မိမိတို့အတွေ့အထိလေးနဲ့အတွေ့အထိလဲရပြီဆိုရင်ကောင်းတဲ့အတွေ့အထိမကောင်းတဲ့အတွေ့အထိဆိုတာမရှိဘူးလားကောင်းတဲ့အတွေ့အထိလေးတွေ့ထိလဲရလို့ရှိရင်သဘောကျတယ်မကောင်းတဲ့အတွေ့အထိကိုတွေ့ထိရရင်သဘောကျသေးရဲ့လား ဥမာအပြင်ဘုန်းကြီးတို့အခုတခြားနေရာတွေမိမိရဲ့ခန္ဓာကိုယ်အတွေ့အထိဆိုတာထားပါတော့ဟောဒီဒီမှာမိမိတို့ဒီမှာထိုင်တဲ့နေရာမှာဖြစ်စေဓမ္မယုံကြီးထဲမှာထိုင်ရတာတရားထိုင်တဲ့နေရာမှာတန်ရှင်းရည်တွေမပြုတ်လုခဲနဲ့အဲ့ဒီမှာဘုံနေနဲ့အမိုက်တရိုက်တွေနဲ့သာထိုင်ရမယ်ဆိုရင်အဲ့ဒီအတွေ့အထိကျမ်းနေနဲ့တွေ့ထရတဲ့အခါသဘောကျသလားမကျဘူးလားအာလို့တန်ရှင်းတတ်ရပြီးတော့တတ်တရရကလေးဆောင်ရွက်ထားတဲ့အတွေ့အကြုံမို့အဲ့ဒီတန်ရှင်းတတ်ရနေတဲ့ အပေါ်မှာထိုင်လျာလို့တွေးတွေးမှုလေးကနှုညံ့ချုံးမွေပြီးတော့နေလို့ရှိရင်အဲ့ဒီအတွေ့အထိလေးကိုရောသဘောမကျပေဘူးလားဟေးကောင်းတဲ့အတွေ့အထိလေးတွေ့ထိရတော့သဘောကျတယ်မကောင်းတဲ့အတွေ့အထိတွေ့ထိရရင်သဘောမကျဘူးဆိုတဲ့လောဘဒေါသစတဲ့ကိလေသာတရားတွေမဝင်နိုင်ပေဘူးလားဗျာဒါရှုမှတ်နိုင်လို့လားမရှုမှတ်နိုင်လို့လားတကယ်လို့သာရှုမှတ်နိုင်လို့ရှိရင်ဒီယောဂီပုဂ္ဂိုလ်ဟာအဲ့ဒီအတွေ့အထိနဲ့ဆက်ပြီးတော့လည်းပဲလောဘဒေါသစတဲ့ကိလေသာအကုသိုလ်တရားစုတွေဝင်ခွင့်ရနိုင်ပါဦးမလားဗျာ ဆိုလိုက်ပါအတွေ့တွေ့လှရှုမှတ်သူသည်ငါသူတပါအမှားမသိအကုသိုလ်များ မပွားရပြီဤသို့အားတကားလုံရမည် ေးမိမိရဲ့ဒီမှာခန္ဓာကိုယ်နဲ့ဟိုကထိတွေ့ရတဲ့အတွေ့အထိတွေကဒါကယုတ်တရားမိမိခံစားပြီးသိရတာလေးကနံတရားအဲ့ဒီမှာယုတ်နဲ့နံမဲလို့အမှန်တိုင်းသိပြီဆိုရင်ကတော့ဟိုဘက်ကလောဘဒေါသစတဲ့အကုသိုလ်တရားတွေဝင်းကိုမဝင်းနိုင်တော့ပါဘူးလေထိတဲ့မြတိုင်းလည်းပဲအထိတွေ့ထိလေးရဲ့ပေါ်ပြပြောက်သိပြီးပြောက်နေတဲ့မမြဲတဲ့သဘောတရားလေးဒါကောင်းကောင်းညံသက်ဝင်သွားပြီဆိုရင်ဒီကိလေသာတရားတွေဝင်ခွင့်ရနိုင်ပါဦးမလားဗျာ မရနိုင်တော့ဘူးနောက်တခါမနတ္တဓမ္မဝိညာယမနတ္တစိတ်ဖြင့်ဓမ္မဓမ္မယုံကိုဝိညာယသိသိရှိတော့ဟောဒီဘုန်းကြီးတို့ယောဂီများမှာဒီစိတ်ကူးကြံစီမှုလေးတွေရာဆိုတာရောမဖြစ်ပေဘူးလားအဲ့ဒီစိတ်ကူးကြံစီမှုလေးတွေကြံစီစိတ်ကူးတဲ့အခါကာလမှာလည်းပဲကောင်းတဲ့ကြံစီမကောင်းတဲ့အကြံစီတွေမဝင်မေဘူးလားဗျာဟောကောင်းတဲ့စိတ်ကူးကြံစီမှုလေးဝင်လာတဲ့အခါကာလကြတော့သဘောကျတယ် အဲဒီယောဂီပုဂ္ဂိုလ်မှာတခါနဲ့သူ့စိတ်ကူးလေးနဲ့သူထိုင်ပြီးတော့တရားအမှတ်ကောင်းနေတာမဟုတ်ဘူးစိတ်ကူးကောင်းနေတဲ့ယောဂီပုဂ္ဂိုလ်ကတခါနဲ့မျက်နှာပေါ်မှာသူ့ဟာသူပြုံးရည်ကလေးတန်းလို့ဖြစ်နေတယ်။ဟောသူ့ထဲမှာစိတ်ကူးထဲမှာမကောင်းတဲ့စိတ်ကူးတွေဝင်လာတဲ့ပုဂ္ဂိုလ်ကြတော့တခါနဲ့မျက်မှောင်လေးကျုပ်လို့မျက်နှာကနေရဲပြီးတော့လာတာ။အဲဒါကောင်းတဲ့စိတ်ကူးလေးကြသဘောကျနေတယ်မကောင်းတဲ့စိတ်ကူးတွေဝင်လာတဲ့ခါကျတော့သဘောမကျမှုဆိုတဲ့ဒါကိလေသာတွေဝင်နေတာပဲအကုသိုလ်တရားတွေဝင်နေတာဘာတွေဝင်နေတာလဲ။အေးအကုသိုလ်တရားတွေဝင်နေတာပဲ။ ဒီအကုသိုလ်တရားတွေမဝင်လာနိုင်အောင်ဘုန်းကြီးတို့ယောဂီများကသတိလေးကံပြီးတော့အဲ့ဒီကြံတည်တိုင်းအဲ့ဒီသဘောအာယုံလေးကိုပဲကြံသဘောလေးတွေးသဘောလေးကိုမလုပ်ရမလဲဗျာရှုမှတ်လိုက်ရလိမ့်မယ်ရှုမှတ်လိုက်လို့ရှိရင်အဲ့ဒီသဘောအမှန်လေးကိုသိလိုက်ပြီးဆိုပါရင်အဲ့ဒီပုဂ္ဂိုလ်ဟာဒီလောဘဒေါသစတဲ့အကုသိုလ်တရားတွေဝင်ခွင့်ရပါအောင်မလားဆိုလိုက်သဘောသီလရှုမှတ်သူသည်သဘော ငါသူတပါအမှမသိအကုသိုလ်များမပွားရပြီဤသို့အာတကားလုံရမည်သဘောတိလရှုမှတ်သူသည်သဘော ငါသူတပါအမှားမသိသာကုသိုလ်များမပွားရပြီဤသို့အားတကားလုံရမည်ဟောဒါမျက်စိရဲ့နားရဲ့နှာခေါင်းရဲ့လျှာရဲ့ကိုယ်ရဲ့စိတ်ရဲ့ဣန္ဒြေ၆ပါး တကား6ပေါက်ဒီတိုင်းနဲ့ပဲဘုန်းကြီးတို့ယောဂီများကတတိကပြီးတော့လုံခြုံအောင်မဆောင်ရပြီဘူးလားအဲ့လိုလုံခြုံအောင်အဆောင်လေးထားပြီးတော့ရှုနေမယ်ပွားနေမယ်အာထုတ်နေမယ်ဆိုပါရင် လောဘဒေါသစတဲ့အကုသိုလ်တရားတွေဝင်ခွင့်ရပါအောင်မလားဗျာအဲ့လိုဝင်ခွင့်မရတော့ဘူးဆိုရင်ဒီယောဂီရဲ့တန်တာမှာရှုမှနေစေမှမချမ်းသာပေဘူးလားဒီလိုအာထုတ်နေစဉ်မှာချမ်းသာတာနောက်မှချမ်းသာမှာလားအခုအာထုတ်ဆဲမှာချမ်းသာမှာလား ကဲဆိုလိုက်အိန္ဒြေ6ပါးအဆောင်ထတကားဤသို့လုံရမည်ဣန္ဒြေ6ပါးအဆောင်ထတကားဤသို့လုံရမည် သူဂုတ်တတော်တော်ဟောတိဆိုတဲ့ပထမမျက်မှောက်ချမ်းသာရေးတရားဒီဣန္ဒြေ6ပါးကိုမိမိတို့ကတတိလေးဆောင်ထားပြီးတော့အမြဲတမ်းလုံခြုံအောင်ထိမ့်သိမ်းပြီးတော့ရှုနေမယ်ဆိုရင်လောဘဒေါသကိလေသာတရားစိုးတွေအကုသိုလ်တရားစိုးတွေဝင်နိုင်မှာဦးမလားဗျာဒီကိလေသာတရားတွေဝင်နေလို့ဆင်းရဲနေတာသူတို့မဝင်နိုင်တော့ဘူးဆိုရင်ဆင်းရဲမငြိမ့်မေဘူးလားအခုတဏှာကြီးရှုနေရင်အခုတဏှာကြီးဆင်းရဲမငြိမ့်ဘူးလား တရေလုံးလုံးဒီအိန္ဒြေထိမ့်သိမ့်ပြီးတော့စောင့်ရှောက်ပြီးရှုမှတ်နိုင်လို့ရှိရင်တရေလုံးလုံးကိလေသာတွေမဝင်နိုင်တော့တဲ့အတွက်မငြိမ့်နိုင်ပေဘူးလားဗျာဒီတော့မျက်မှောက်အားထုတ်နေစဉ်မှာပဲမချမ်းသာနိုင်ပေဘူးလားဒါကြောင့်ဧဝံကောဘေကဝေဘေကုအိန္ဒြေယေတုဂုတ်တဒွါရောဟောတိဘေကဝေယံတော်များဥจิตသားတို့ဧဝံခောဤသို့လျင်ဘေကုယဟန်သည်ဣန္ဒြေယေတုဣန္ဒြေ6ပါးတကား6ပေါက်တို့၌ ဂௌတတွာတော်လုံးကျုံသောတကားရှိသည်ဟောတိစင်စစ်မသွေဖြစ်ပါပြီတော်တည်း